နန္ဒကျေးဇူးတော်ရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးတက္ကရေ1385ခုနတော်လာပြည့်နေ့2013ခုနှစ်12လပိုင်း18ရက်နေ့တွင်ဟောကြားခြင်းမြင့်တော်မူအပ်သောပဋိဒါနပတ္တအနုမောဒနာတရားတော်အနည်းအပိချင်းထွက်ခဲ့တော့ ဘယ်ချိန်ကထွက်ခဲ့တာလဲ။ညနေ6နာရီရ။ဘာလို့ဒီမှာ7နာရီ35မှာရောက်တာလဲ။တို့ကဘာလို့လူအားကားတွေရှင်းနေရမှာနဲ့၄နာရီခွဲလောက်ပြီးမှလို့လျှောက်တာဘူး။တို့စီတရင်ရောက်တာ။အဲတော့ရီမူချူမာနဲ့စာမာနဲ့အဲ6နာရီတော့ထွက်ရမယ်။ဒီမှာ6နာရီထွက်လာ 6နာရီထွက်ရင်တို့နတ်တလူနဲ့မန်လေးက4နာရီပဲမောင်းတာဟင်ပြောတခါကြီးတို့ကတို့က4နာရီနဲ့တို့တာဟင်6နာရီဆိုတော့10နာရီရောက်အောင်ဖို့ရတာကျုပ်က9နာရီတဲ့ကခေါ်ချိုးခေါ်ပြန်တဲ့နားလျှော်ရင်းနဲ့စောက်သွားတာဗျဟုတ်ပါဘူး။ဒီပညာဂျူတီညာကျုပ်ပညာဂျူတီကြားလေဗျ ညာမီကြီးထိုးရမှာပါလေကောင်းမီကြီးပဲကြည့်နေလားဟင်အဲဖက်တနာကြီးခွဲလောက်မှာကြောင်းမပြန်ရောက်တာဒီတော့လည်းမနေနိုင်ဘူးအဲ့ဒီနာရီကခုံနေတဲ့ထိုင်ဆောက်မှာဆယ်နာရီ35ကာမီမြန်မာကျုပ်ဒီမီတွေပိတ်ထားဒီမီတွေပိတ်တော့တစ်ချက်ထိုးပြီဟင်မီပိတ်တော့တစ်ချက်ထိုးကဲလူဆုံးလား တို့တီလာယူကြအောင်သူတီလာယူပြီးမှစကားပြောကြသူရဲ့ကဲဒီကိုပါတီလာပြီးမှနော်ကိုပါတီလာကမေတ္တာအခြေခံတာဗျတို့ကမေတ္တာစိတ်မြဲထားရမှာဟုတ်နော်ကိုပါတီလာပြီးတော့ဥခါဇော်ကြီးတို့ကိုယ်စိတ်တည်းညာကိုယ်တည်းကအဋ္ဌာန်ပါငါတထိုင်ဥပုံဆိုရင် ဒီတထိုင်ဒီတထိုင်ကထားလိုက်ရင်အဲ့ဒါဥပုထွက်ပြီပဲအဲ့ဒါတထိုင်ဥပုဒိဋ္ဌာလို့ခေါ်တယ်လေကြောင်းတွင်ဥပုဆိုဒီကြောင်းနဲ့နေတော့မယ်လေဒီကြောင်းကထွက်ရင်လွတ်ပြီဟုတ်နော်အရာတွင်ဥပုဆိုရင်တော့ဟိုဂိတ်ကြီးထွက်အောင်ပေါ့ဗျာဟင်အဲအဲ့ဒီတည်းများတန်နိုင်သေးဆိုရင်တော့နေတဝဲဥပုတူပါတော့ပေါ့ကိုကြိုက်တော့ကိုဒိဋ္ဌာနိုင်နော် တို့ကတော့ဟိုတည့်ရဲ့နှမှန်ပြီမှာကိုအဲ့တော့နော်နိုင်သူရှိတယ်မနိုင်သူရှိတယ်ဒါကြောင့်ပြောတာအဲ့တော့တဏှာကြီးတို့ကကိုးပါးသီလစောင့်တည်ရတထိုင်ကိုးပါးသီလစောင့်တည်ရဆိုတထိုင်တော့ကုသိုလ်စိတ်တွေဖြစ်မနေဘူးလားဖြစ်နေတော့အဲ့ဒီချိန်မှာတို့တခြားအကုသိုလ်ဝင်မမဝင်နိုင်ပဲခွဒုစိတ်ကကုသိုလ်စိတ်ဖြစ်နေရင်တို့ဝန်ထဲမှာရှိတဲ့စိတ်ကြောင့်ဖြစ်တဲ့ယုတ်ကလည်းကုသိုလ်ယုတ်တည်ဟဲ့ ဟင်အဲ့တော့တို့တထိုင်နေလိုက်မယ်ဆိုရင်အဲ့ဒီတထိုင်ကကုသိုလ်စိတ်နဲ့ပဲအလကားမဖြစ်ဘူးခဲ့ပြီးတော့တို့ဝါလာဗျာအနာသွင်ရဲ့အဲလေသမားကဥပုံနေမှမသိဘူးသူ့လေသူကုန်းထွန်နေနောက်ပြီးမှဒီကနေ့ဥပုံနေဆိုတော့ရတဲ့ဟိုဟာပေါ့ဗျာနေ7နှစ်ကျော်မှသမင်းစားပြီးမှဥပုံဆောင်တာနေတဝက်ဆောင်တာနဲ့သူကယူကစိုးသွားဖြစ်တာ လူကျင်နာပေးနိုင်တဲ့ယူဆိုးလေမိတပွဲကလေးသောက်တာတရက်တော့မဟုတ်ဘူးတဲ့ဗျဥပုံရဲ့အကျိုးလေအဲ့တော့တို့ကအဋ္ဌာနဲ့သောက်တယ်မနော်ကိုပါကိုမောင်တို့ခူရီယာပိုင်းလိုက်ကွာကိုကျိတ်တော့ကဲဟောခါသာဆိုဆို Oh. သောကိုမြောင်မှန်လျှော့အရောချရာသောဤပနာမကုသိုလ်ကစေရနာကြောင့်အပြစ်ခါသိပပျောက်ငြိမ်၍ရင်းငြိမ်ရာမှမြတ်နိဗ္ဗာန်ကိုလေမြန်သောအတိလွယ်ကူသောအကျင့်မျိုးဖြင့်ကျေနိုင်တည်နိုင်ကြသောအဘာဘုရားရှင်ဤသားတော်အစစ်အမိတော်အစစ်များဖြစ်ကြပါစေ။သေရစေကြပါစေ။ ธัมมังเยตระนีนาทะนิตระนีนาทะนวิงกะธัมมังนากะตังนวิงกะธัมมังนากะตังโพธทะติลังโพธทะติลังมายาสามิมายาสามิโนกังคะโทอโนกังคะตวานันติทะนิลันติกะปันตินิปันติทุติยัมปิทุติยัมปิธัมปันติธัมปันติตระนีนาทะนิตระนีนาทะนวิงกะธัมมังนากะตังนวิ တိလမောဒာတိလဓမ္မယာသံဓမ္မယာသာမိဒုက္ခံကတောနောကံကတောလံတိထဝိရံတိထဝိပန္တိဝိရံတိတတိယံပိတတိယံပိသံပန္တိသံပန္တိတရဏိနာဘတိတရဏိနာဘဝေငါပမ္ပန္နကတံနဝေငါပမ္ပန္နကတံဘောတထတိလံဘောတထတိလဓမ္မယာသာမိဓမ္မယာသာမိလော န္တေကတန္တိဒေဝန္တေယမဟာဝရမိတံဝရိတအမမတ္တရှိယနမောတတတံဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတတံဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ

Tatihampi Bhutandranam Kisami Tatihampi Dhammandranam Kisami Tatihampi Manandranam Kisami Tatihampi Bhutandranam Kisami Tatihampi Dhammandranam Kisami Tatihampi Dhammandranam Kisami Titrana Kamanama Prituna Amara Vasina ဘာနာတိဘာတာဝေရမဏိတိခာဗြဟ္မမာရိယာမိဘာနာတိဘာတာဝေရမဏိတိခာဗြဟ္မမာရိယာမိအာဒိနာဒါနာဝေရမဏိတိခာဗြဟ္မမာရိယာမိအာဒိနာဒါနာဝေရမဏိတိခာဗြဟ္မမာရိယာမိ አትማፍሪ አዊራምኒ ደካብራን ማሪያሚ ሙታዋራ አዊራምኒ ደካብራን ማሪያሚ ዱራሚር ያሚሳ በማዳ ታና ዊራምኒ ደካብራን ማሪያሚ ዊካላ bhosana vyamani dekha prana yami vikara bhosana vyamani dekha prana mari yami nesa nesa hita hita varita varita vituka vituka dhatana dhatana malakanta malakanta vilipana vilipana dharana dharana mandana mandana ဝိဘူတနာဌာနဝိရမဏိသိက္ခာပဒံသမာရိယာဝိဘူတနာဌာနဝိရမဏိသိက္ခာပဒံသမာရိယာမိဩသာတယနာမဟာတယနာဝိရမဏိသိက္ခာပဒံသမာရိယာမိဩသာတယနာမဟာတယနာဝိရမဏိသိက္ခာပဒံသမာရိယာမိဒီသိက္ခာကိုရှင်းပါကရှုပ်ပိုင်းနဲ့ဆိုင်တာနော်ကိုနဲ့ကျူးလွန်ခဲ့ရင်နှုတ်နဲ့ကျူးလွန်ခဲ့ရင်သူကကျူးတာအဲ့တော့ကိုနဲ့နှုတ်နဲ့ကတော့ တော်တော်နဲ့ကြိုးခဲ့တယ်ဟုတ်ဗျာဟောခုယူမဲ့ဟိုနဝင်ကမေတ္တာကြတော့စိတ်နဲ့ဆိုင်တာနော်စိတ်ကတို့တခုခုကြည်လိုက်လို့ကြိုက်စိတ်ပေါ်လာရင်ဒီဥပုထွက်မှာမေတ္တာရဲ့ဆိုင်ရင်ပဲခရာကနဲ့ဒေါသကိုအဲ့တော့ကြိုက်စိတ်ကြည်လိုက်လို့ကြိုက်စိတ်ပေါ်လာရင်ဟိုဒီဥပုထွက်မှာပဲကြည်လိုက်လို့မုန်းစိတ်ပေါ်လာရင်ဒီတိခါဘုထွက်မှာနော် မှန်ပါဗျာနေနိုင်မမလားဦးဆိုကြီးကကြိုက်မကြိုက်နဲ့နေနိုင်မမလားဦးဆိုကြီးဟင်နေနိုင်ပါဟုတ်ပါမလားဗျာခင်ဗျာကြိုက်တာလူများရှိတွေ့တော့ဟင်ရခင်ဗျာဒေါ်လေးကြောင်ဘာလို့ဓမင်းဝိုင်းနဲ့ကြိုက်တဲ့ဟင်းလေးများတွေ့ဘလို့နေမလို့ဟင်ဓမင်းဝိုင်းနဲ့ကြိုက်တဲ့ဟင်းလေးတွေ့တော့ဘလို့နေမလို့ခင်ဗျာတော်တယ်ဗျာအဲ့တော့ဘာလို့ရမှာတော့ စိတ်ကို၎င်းမထားနဲ့တော့မေတ္တာပွားနော်စိတ်ကို၎င်းမထားနဲ့စိတ်၎င်းထားရင်တော့သူကသွားနေကြသွားမှာပဲလေဟင်ကြိုက်ဆရာကြီးသွားကြိုက်မှာပဲမုန်းဆရာကြီးသွားမုန်းမှာပဲမဟုတ်ဘူးလားအဲ့တော့စိတ်ကိုခေဟိုခုယူထားတဲ့အဋ္ဌာအတိုင်းစိတ်ကို၎င်းမထားနဲ့နော်ဒီသိက္ခာပုဂ္ဂိုလ်ကစိတ်နဲ့ဆိုင်တဲ့သိက္ခာပုဂ္ဂိုလ်ရှင်းပြတာကဲယူကြစို့ မေတ္တာသာဂတိနမေတ္တာသာဂတိနစိတတာစိတတာတပပါဏတပပါဏဘူတိတုဘူတိတုပရိတဝံပရိတဝံခာရဏံဝိဟာရဏံသမာဓိယာသမာဓိယာမေတ္တာသာဂတိနမေတ္တာသာဂတိနမေတ္တာစိတ်နှင့်ရှင်သောမေတ္တာစိတ်နှင့်ရှင်သောစိတတာစိတတာစိတ်ထားဖြင့်စိတ်ထားဖြင့်တပပါဏတပပါဏ တေတုမူတေတုတတဝါတတဝါအလုံးတို့ဤအလုံးတို့ဤအပေါ်၌အပေါ်၌ခရိတဝါခရိတဝါဖြန့်၍ဖြန့်၍ဝိဟာရဏံဝိဟာရဏံဤထိုင်ခြင်းကိုဤထိုင်ခြင်းကိုသမာတိယာမိသမာတိယာမိသောတိပါ၏သောတိပါ၏ဒေတရဏီနာတရဏကုံတုမနတာတကောနဝေငါသမ္မာနဝေတာအင်္ဂါကုဝါနေပြည့်စုံသော อุโบสถาตีละอุโบสถตีละอุตารุขังกัตวาကောင်းစွာခံယူသောတရားဖြစ်၍ဓမ္မန္တရဏဂုံသုံးပါးနှင့်တကွကိုးပါးသောခြင်းကိုသိက္ခာပုဒ်တော်မြတ်ကိုအပမာတိနမမိမလေးမဖို့မဆာသောတတိတရားဖြင့်နံပါတိဓမညူမချောက်မကျူးမပေါက်မပြောက်ကြရအောင် con soit sauti santé naya vasi ki chana luni vaya cái aro thì đi ubo pira cả ပယံတခါယူတို့လက်သမားတခါယူတို့ကအလူခံပုဂ္ဂိုလ်တွေကနေရာကနေရာမှာဗျာဒီကနေ့လူခံတစ်ချိန်လေးတဲ့ခင်ဗျားတို့ပါပါတယ်ဟုတ်ကဲ့ဟင်အဲဟောနောက်ကကြောင်းတခါကြောင်းမာတွေကလှူမလွတ်လာတာဗျာသူတို့ကအလှူရှင်နေမှုသူတို့လည်းဒီလာပေးရတာဗျာခင်ဗျားတို့ကဒီကနေ့အလူခံပုဂ္ဂိုလ်တွေပါတယ်ဗျာဟင်ဟင် အဲကျုပ်တို့ဖုန်းကြီးနဲ့ပြန်ပြီးလှူခံနိုင်မှာမလားဦးဟန်စောကြီးဟင်ဟင်ခင်ဗျားတို့ဒီကနေ့ခင်ဗျားတို့ကတန်ခါစရင်နဲ့ပါတာဗျခင်ဗျားတို့တန်ခါတော်ကြီးရာဒီကနေ့ဘယ်နဲ့တော့ဦးလာတော်ဝင်တန်ခါတော်ဘယ်နှပါပင်ထားတာလို့ဒီနေ့တန်ခါတော်26ပါပါ26ပါဗျဘယ်သူမှမထီကြီးတော့ဗျဟင် အဲ့တော့မထီကြီးတယ်ဗျာဟုတ်ကလားတန်ဃာကတို့သင်္ကန်းကိုပြောတာဟုတ်ဘူးဥပန်ထုံးကတို့ကတန်ဃာဆိုရင်ဒီသေးတော့သင်္ကန်းကြီးဝတ်ထားတာတော့တော့မြင်တာမဟုတ်ဘူးဖညာနဲ့အမြင်တူအကျင့်တူတာကိုပေါင်းစုထားတာကိုတန်ခါခေါ်တယ်ဒိဋ္ဌိသီလတမ္မညီနာတာတော်ဂတိတော်တန်ခေါ်ဘူး ဒိဋ္ဌိဖယားနဲ့အယူချင်းတူအောင်ပါသီလဖယားနဲ့အချင်းချင်းလည်းတူအောင်ပါအဲ့တော့ခမရတို့ဂျူတို့ကဟိုဖယားကလည်းကောင်းတာလို့ရင်ကောင်းတာဖြစ်တယ်မကောင်းတာလို့ရင်မကောင်းတာဖြစ်တယ်ကာမတက္ကတဝါရီမဟုတ်ဘူးလားခမရတို့ဂျူတို့ကလည်းကောင်းတာလို့ရင်ကောင်းတာဖြစ်တယ်ဆိုကိုကောင်းမှုတွေလိုက်လုပ်နေတာမဟုတ်ဘူးလားအဲ့တော့ဖယားနဲ့အမြင်တူမတူခမရတို့ဟင်တူပါဗျာအာ နိုင်ဦးအောင်စောကြီးဘာတော့ခမင်းကတော့တတိယမထီလာဘာတော့ဟင်တခါကြီးရဲ့ဘာတော့သူကလက်ဝဲတော်ရံလားလက်ရတော်ရံလားဘယ်နဲ့တိုင်လက်ဝဲတော်ရံမျိုးဘသူတော့ဦးမောင်မောင်ကြီးကိုဦးမောင်မောင်ကိုဘာမှမလုပ်ရဒီမှာဖေးလို့တို့ရှေပြေးကဥဟာဆိုကြီးရဥမုံမုံရတယောက်ရှိပါသေးတယ်ငယ်လေးဟုတ်ကဲ့ဆရာဘယ်အားတော့ အာလည်းရုပ်ထောင်ပြရဟာဘယ်လိုဖြစ်ကုန်တာတော့ကွာတရုပ်တွေဖြစ်ကုန်ပြီဒုစီလာတော့ကကလားတွေပါဟာဘယ်လိုဖြစ်ကုန်တာတော့ပြီးတော့ကြောင်းမှာကသူတို့ကိုရာတင်ပြောသေးတယ်ဒီပညာနေကဗလီဆောင်နေကြပညာနေတယ်ဆိုတာဟုတ်ပါဘူးဗျာအဲ့ဒီပညာနေ ဒီဘူးလေးခင်ဗျားတို့စီဒီပြာကြီးတဲ့ကျုပ်နားထောင်နေရတာခင်ဗျားတို့ဝယ်ရမှာပြောတာဗျဒီပညာလေးကဘယ်ဘလီဆောင်နေတဲ့ပညာလေးတဲ့အဲ့လိုပြောတော့ကျုပ်ကမေးလို့ဒါဘယ်နှလုံးရောက်တော့နင်တော့ဘယ်နှလုံးရောက်တော့လုံးဆောင်မအောင်နင်နင်နင်ဦးအောင်ဆိုရင်ဒါဘယ်နှလုံးရောက်တော့ကစားပြောဗျာအဲ့ဒါက ဇီးကုန်းမှာကြီးတဲ့ပယံကိုပြောတာပါဗျာ။ဟုတ်ကဲ့။တော်ပြီ။ဘယ်လိုပါအောင်။ဟုတ်ကဲ့။ဟုတ်ကဲ့။ပဲပင်းကြုံလို့လွှဲတာဒီမှာကကိုရအောင်ကတပြိုးပြောတာ။ယောဂကိုဥအောင်ဆိုကြီးလာရင်မင်းမလို့ခင်ဗျားတို့ကျုပ်ကျုပ်ပလီကပဲကိုနှလုံးကြောင်တော့။ဟေးဟေးအဲ့တော့ဘုရားနဲ့အယူချင်းတူကြပြီလေသူလည်းကမ္မတာ ကာမတက္ကတာဝါရီတို့လည်းကာမတက္ကတာဝါရီရောမဟုတ်လားပြီးတော့ဖျားကလည်းကောင်းတာလို့ရင်ကောင်းတာဖြစ်တယ်ဆိုတဲ့အတွက် तू အကောင်းလေးရဲ့ရွေးလို့ပါအဆိုးဆိုဘုရားဘာမှလုပ်မသွားဘူးလေလေးသိချင်းတဲ့ကဘာတသိမ့်လေတို့ဗုဒ္ဓဘာသာတွေတို့ဒီဘာတို့ဥပသောကြီးတို့ဟာဟောဗျကောင်းတာဒီကိုကောင်းမှုတွေလိုက်လုပ်ကြတာမဟုတ်ဘူးလား ဟုတ်ဗျာမကောင်းတာတော့ခင်ဗျားတို့မလွဲတာလို့လို့ရင်လို့မှာပါမကောင်းတာနေပါတယ်ကောင်းမှုကောင်းကောင်းတာလို့ရင်ကောင်းတာဖြစ်တယ်ဆိုတာလို့ရင်ဆိုတာဖြစ်တယ်ဒါသိတဲ့အတွက်တို့ကကောင်းတာရွေးလို့ပါသူတို့ဆိုအချင်းချင်းကောမတူဘူးလားဒိဋ္ဌိသီလတာမဏိနာဒိဋ္ဌိအယူချင်းသီလအကျင့်ချင်းတာမဏိနာတူတာတွေတာတော့ဂတိတော့ပေါင်းစုထားတာအဲ့ဒါကိုတန်ခေါ်တန်နာခေါ်ဟုတ်ဗျာ သို့တော်သာသနာပေါ်မှာသူတို့ဒီသင်္ကန်းဝကြီးဝတီကရှိတာဥဆောင်လို့တာတန်ခါဟေ့ဆိုတော့သင်္ကန်းကြီးကိုသွားနေတာရိတ်တာတဲ့မှာဘလောက်များမလို့ယောက်ျားတွေမေယူယောဂီမာတွေလေမှန်ပါဟင်အဲ့ဒါတန်ခါကြီးဗျာဟုတ်ဗျာခင်ဗျားတို့ယူတို့တိုင်းတဲ့တန်ခါကြီးပဲပဲအဲ့တော့ကိုကိုကိုအဲ့ဒါနဲ့သဘောထားရမယ်ဗျခင်ဗျားတို့ယူတို့ကောင်းတာတွေရွေးလို့ကြတာမဟုတ်ဘူးလားဟုတ်ပါဗျာဟုတ်ဗျာ ပြီးတော့တခါဦးစိုးကြီးတို့ဦးဟာစောကြီးတို့ပြောရမှာပုံညာကရိယာဝတ္ထု10ပါးဆိုတာခဏကြားမှုမှာပါဒါတော့ဘုံကြီးလည်းဟောနေတာဟာပုံညာဆိုတာကောမှုပြောတာလေကရိယာကတို့ဘာတော့ရရင်နဲ့ရေးလို့ရှိရင်အမူအရာရတယ်ကောင်းတဲ့အမူအရာကိုပုံညာကရိယာလို့ခေါ်တယ်တစ်ချက်နော်ကရိယာကိုကာကြီးရရင်နဲ့မရေးဘဲနဲ့ ဟိုရပ်ပေါ်ရေးချရပ်ပလဲယာနဲ့ကရိယာဆိုလို့ရှိရင်ဥမာမကောမှုပြုလုပ်ထားတဲ့ကရိယာတစားပလာကိုသုံးဟုတ်နော်အဲ့တော့တို့ဘာလို့ဥဟာဇော်ကြီးတို့ပညာလုပ်တယ်ဆိုတန်လဲတစ်ချောင်းနဲ့ခင်ဗျာပြီးရောပါအများကြီးပါတာနော်ပြီးတိုက်တလုံးပြီးဖို့ရတယ်တန်လဲတစ်ချောင်းနဲ့မပြီးဘူးသူတိလက်ဒီပါဝဲဘာဒီပါမညာဒီပါစုံလို့နေမှာပါဗျာဟုတ်နော် ဟင်ပယံကိုဒီတိုက်တလုံးဆောက်ဖို့ရဆောက်ဦးအတွက်ကိုကရိယာတွေအများကြီးသုံးပါတာဦးစိုးကြီးတို့ကြတော့ဘုံများတယ်ဟင်ပယံနဲ့များသေးတယ်ပြီးတော့ပယံနဲ့လည်းသမားကြီးအတင်းပြောလို့လိုက်ဦးမယ်သမင်းသားဟင်းသားကလက်သမားကကြီးမများဘူးလေဗျပယံကကြီးများတာဟုတ်ကလားဟုတ်တော့ပယံကသေဘောကလေးကိုက်ပြီးတန်ကလေးနဲ့ဒီလိုလေးပြန်မနာမဟုတ်ဘူးလေ ပင်မနာမဟုတ်တဲ့အတွက်ဟိုအစားတော့တော်တော်ကြီးညာဟိုဦးလာတော့ဘယ်နေရောဟင်ဦးမစောကြီးဘလောက်ကြီးများတော့လက်သမားတော့ကိုရောဘာရောတခါတဲ့တိုက်ထိုးပြီးကိုရေပေါ်တွေဘာတွေလို့ရတာတော့အဲ့တော့ချင်းမောင်ဟင်းတစ်ခွက်တော့ချပြီးလိုက်ဟင်းကမပါချင်ဘူးဟုတ်ကလားဦးစောဟုတ်တယ်လား ငုံမောနဲ့ချင်းရင်ဟင်းကုန်းတော့တော်လာတယ်ညဘာမှပြောဘူးတဲ့ဒါကိုဟောဘောအေးရှင်တိုက်ရှင်များကလည်းဗျံနဲ့လည်းတမကိုရွေးပြီးတော့လိုပါတယ်ဗျဟင်းချက်ထားရွေးချက်ရတယ်ဗျဟင်းအဲလည်းတမဆရာဆိုလို့ရှိရင် ဖြစ်တယ်လို့သာချက်သူကကိုမမပမနဲ့ပိုက်တင်ပြီးတာကိုထိုးစားတာဗျံကတော့ဘယ်လိုဟင် စီဘောကလေးကညလူလေးတန်တဲ့ကလေးနဲ့ဒီလူလေးနဲ့ပြီးတာပဲဟုတ်တယ်ပဲဟုတ်တယ်လားတကယ်ဟုတ်တယ်လားတကယ်ဟုတ်တယ်လားအဲ့တော့လက်သမားလို့တော့အိမ်တလုံးပြီးဖို့ရကရိယာပါရှိသလိုတို့ကောင်းမှာလဲကရိယာတစားပလာ10မျိုးရှိတာဒါနဒါနကိုတို့စာကလို့လဲသုံး စာခဆိုတာစွန့်လွတ်ထားတယ်တို့เจ้าတကာเจ้าမများကစေရနာဥဆောင်ပြီးတော့ကိုငွေကြီးတွေပစ္စည်းတွေအဲ့ဒါတွေစွန့်လွတ်တာဟုတ်တယ်နော်တို့ဒီပယံလက်သမားများကြတော့ကိုမြို့ပေါ်မှာနေပြီးအပျော်ပါးတွေအာယုန်တွေခံစားထိုက်တာတွေအကုန်ဆွတ်လုပ်ပြီးတော့လာလို့ရတာဒီမှာခင်ဗျားတို့မိမခေါ်ခဲလို့ရလို့လား မရပါဘူးဒီမှာခင်ဗျားတို့ရုပ်ရှင်ကြည့်စရာဟောရှိပါဗျာ။ဘာတွေညာတွေကိုဘာရှိတော့ဘာတွေညာတွေဘာမှမရှိဘူးဒီမှာ။အဲ့ဒါတွေကိုဆုံးမရတော့မဟုတ်ဘူးလား။ဟင်။ဒီကြားတဲ့ဟိုဟိုဦးဟာဆိုကြီးတော့သိလိုက်မှာပါဘာတွေညာတွေလှုပ်လှုပ်ပြန်လှုပ်လိုက်တဲ့လက်သမားတယောက်ရှိပါသေးတယ်။ငိုးပြန်အားရှာလာကြာစီ။ကိုစင်ကျင်လိုက်ပေါ်လာလေ။ဟင်။ ဟင်ဟင်တော့ဥမာဆိုကြီးဒီမှာပါပြောတော့ဘူးခင်ဗျားမျိုးများဖြစ်နေသလားပါရိညာတွေလုံးလုံးပြလုံးလျာအဲ့ဒါတွေဆုံးလို့ရတာလေဒါဟုတ်ပညာနဲ့လက်သမားတော့အဲ့ဒီကကိုရမယ်အာယုံခံစားခွင့်အကျိုးတွေကိုဆုံးလို့တဲ့အတွက်စားကားသမားဟုတ်နော်သူလည်းဒါနပဲမဟုတ်လားကိုခံစားခွင့်ခံစားတိုက်တာတွေဆုံးလို့လိုက်တဲ့ဒါန တို့အလှတကာလုံးမှများကြတော့အဲ့ဒီဒါနတွေမဟုတ်ဘူးလက်ထက်ရှိတဲ့ခုနကငွေကြီးတို့ပစ္စည်းတို့ကိုယ်မှဆုံးလို့တာမဟုတ်လားဘာမို့လူတကာလူမှများကြတော့ဒါနာလည်းဖြစ်တယ်စာကလည်းဖြစ်တယ်ခမရတော်ကစာကသမားတွေနှစ်ခုလုံးကတော့ဆုံးလို့ရတာကြီးတယ်ဘုရားမှန်ပါဘူးဟိုကခမရတော်ကမရသေးတာဆုံးလို့ရသူတို့ကရပြီးသားဆုံးလို့ရတာဒါပဲကွာတယ်ထင်တယ်ဟုတ်တယ်နော်ခမရတော်ကခံစားမဲ့ခံစား ခံစားခွင့်ခံစားလိုက်တဲ့ခံစားလိုက်တဲ့မရသေးတာကိုခင်ဗျားတို့ကဆုံးလုပ်ခဲ့ရတာအလူတကာလူမများကယာပြီးသားဆုံးလုပ်ရတာဒါတစ်ခုပဲကြွားတယ်ဒါနာအဲ့တော့တို့အကျင့်ငါပေါ့ဗျာအဲအနည်းဆုံးငါးပါးသီလတော့ရှိကြမှာပဲเนาะတပါးသီလတော့ရှိသေးတာဗျာဟင်ဟင်အဲတပါးရတယ်တပါးပဲဗျာ ပြီးတော့ဘာဝနာကလည်းအ ਨੇ ဆုံးခင်ဗျားတို့ဖရာအာယုံပြုတယ်ဆိုရင်ဘာဝနာကောမဖြစ်နိုင်ဘူးလားအဖြစ်နိုင်တာပဲခင်ဗျားတို့အ ਨੇ ဆုံးခင်ဗျားတို့သီလယူမယ်ဆိုတရဏဂုံသုံးပါးဗုဒ္ဓနုဒ္ဓတိဘာဝနာဓမ္မနုဒ္ဓတိဘာဝနာတော့ခင်ဗျားတို့ရှိကြပါမယ်ရှိဘူးလားဗျာရှိပါပါဟင်ပြီးတော့ခင်ဗျားတို့လှုပ်လှုပ်တဲ့နေရာမှာအပ္ပစာယနာဆိုတဲ့အဲကိုကြီးသူကခိုင်းရင်ခိုင်းတယ်လို့ခင်ဗျားတို့ယူသေးတာကောမပါနိုင်ဘူးလားပါပါပါ ပြီးတော့သာသနာအတွက်ကိုဒီဟာတွေလာလို့ဒါကိုရာဝိစာပေါ်မဖြစ်နိုင်ဘူးလားဒါတွေခမရတို့ဖြစ်ခဲ့ပြီလိုအပ်တာတော့ခမရတို့ဗျာလက်သမားကကြောင်းတကာကြောင်းမမြောက်ပါတိဒါနအမျှဝေရအောင်တကယ်လို့ကြောင်းတကာကြောင်းမမြောက်ကတာတို့ခေါ်ရင်သူတို့လည်းဗျာဆရာလက်သမားဆရာတွေဖြစ်သွားသူတို့ကိုယ်တိုင်ဆောက်တဲ့ကြောင်းဖြစ်ရမှာတာတို့ခေါ်တာနဲ့မဖြစ်နိုင်ဘူးလားကျောင်းတကာကျောင်းမတွေကဟော ကိုခုနကငွေကြေးတို့ပြည်စည်းတို့အကုန်လုံးဆွန့်လွတ်ထားတဲ့ဒါနတွေကိုပါတိဒါနအမျှဝေလိုက်လို့ခမည်းတော်ပြန်လဲသမားကဒါတို့ခေါ်လိုက်ရင်ခမည်းတော်ကငွေရှင်ကြီးရှင်တွေမဖြစ်နိုင်ဘူး။ဒါပါတိဒါနခမည်းတော်ပြန်လာရှိရမယ်။ဟုတ်ဗျာ။အဲဟိုကခမည်းတော်ကဟိုပါတိဒါနကိုလောက်အားလေးကိုသူတို့เจ้าတကာเจ้าမများကိုလှူလိုက်လို့ဒါတို့ခေါ်ရင်ဟိုက ပတ္တနုမောဒနာမဖြစ်နိုင်ဘူးလားသူတို့လှူထားတဲ့သူတို့လက်ထဲကနေဆွန့်လှူထားတဲ့ငွေကြီးတို့ပစ္စည်းတို့ဒီဟာတွေကိုသူတို့ကခုခမားတို့ကိုအမျှအမျှဆိုလို့တာရုခေါ်လိုက်ရင်ခမားတို့ကောပတ္တနုမောဒနာမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဖြစ်နိုင်မှာနော်အဲပြီးတော့ခမားတို့ရတဲ့ငွေရေဖြစ်ဖြစ်ခုရမယ်တာရုဖြစ်ဖြစ်ပြီးတော့ခုเจ้าတကာเจ้าမများကနေခမားတို့ကိုဂုံပြူတဲ့ လက်ဆောင်တွေပေးတာပဲဖြစ်ဖြစ်ယူတဲ့နေရာမှာခမည်းတော်မယူပါနဲ့ခမည်းတော်ပေးတာမဟုတ်ဘူးခမည်းတော်လာဝေယဝစ္စလုပ်တဲ့စေရနာကိုပေးမှာငါယူမှာလားစေရနာယူမှာလားစေရနာပါဗျာအဲ့ဒါဒီတိစုခံမမဟုတ်ဘူးလားဒါအယူဖြောင်းတာလေငါပေးတာกว่าဆိုရင်တော့တွားမယ်ခင်ဗျားတို့မှန်ပါဗျာဟင်တွားမယ်ခင်ဗျားတို့တစ်ဖက်ကစေရနာကြီးသလောက်ဒီဘက်ကလောဘနဲ့ လက်ခံရင်နာမနောနာမဗျာနာမနောမုံတို့ဟိုကစေတနာနဲ့ပြီးတာဟင်ငါဟိုခမရတို့ကြောင်းမှာပါဆုံးလုံးဆရာတော်ဘုရားကြီးဟာသူ့ကိုဝိုင်းပြီးတော့ဟိုရဟနာလိုကြော်ကြတာဟိုဗျာအဲ့တော့တခါဒီဓမ္မဒီအကုန်လုံးကရေချိုးတော့မှွေဆပ်ပြခဲ့နေနဲ့ပေါ့တိုက်ချိုးတာလေကြားဘူးလားဟင်အဲ့တော့ဆရာတော်ရဲ့အော်တယ်ငါအလုပ်တာမဟုတ်ဘူးဟေးသီလာ ပြူဆိုတာကွာငါပြူဆိုတာပေါ့ဘူးဆိုတာမှန်ပြီလားဟဲ့အဲ့တော့မောင်တို့ဟိုအလူကံပုဂ္ဂိုလ်ဖြစ်တဲ့အတွက်ဒိဋ္ဌုစုကာမကလည်းငါဆိုတာမဟုတ်ဘူးစေရနာလို့သုံးရမယ်ဟုတ်နော်ဟုတ်နော်ဒီစိတ်ထားနိုင်မှာမလားထားနိုင်ပါဗျာနိထားနိုင်ပါဗျာအေးအင်ကြပြီမှာဒါဘဘသူ့ဘိုးပေးလိုက်တာလို့ဆိုရင်ဘယ်လိုပြောမလဲ စေနာစေနာပြပြရရပါဗျာပြောနိုင်ပါမလားအင်ကြမပြောနိုင်ပါဘူးဗျာငါပေးတာငါပေးတာချက်ဘယ်လိုလုပ်တာဟိုမထီကြီးအရင်မရမှာပဲမထီကြီးဘယ်လိုပြောဘယ်လိုပြောဟင်စေနာကိုပြလိုက်တာလို့ပြောတာဟုတ်ပါမလားဒီလိုဆိုစေနာပေးတာတော်မပါဘူးဆိုပြီးဆွဲယူတော့ဘယ်နဲ့လို့တော့ပေးတာမဟုတ်ဘူးပဲစေနာပေးတာပဲဆိုဆွဲယူတော့ဘယ်နဲ့လို့ဘယ်တော့ပေးလိုက်တယ် ဟုတ်ပါလားဟေးအဲဒိဋ္ဌိစုကာမဆိုအယူဖြောက်မှန်တာအဲ့ဒါပြောတာနော်ဒီဖယ်ချက်ပြည့်စုံရင်ဒါပုံညာကရိယာဖြစ်ခြင်းရဲ့ဖယ်ခုမဟုတ်ဘူးလားပုံညာကရိယာဝတ္ထု၁၀ပါးဆိုတာခင်ဗျားတို့ဘုံကြောင်းတွေနဲ့နှီးပါရကြားဖို့မှာပါအဲ့ဒါပြောတာဗျာမမီနော်ဟင်အဲ့တော့ကောင်းမှုဒီဆယ်ခုပြည့်စုံမှ ကောင်းမှုအဆောင်အဦတစ်ခုပြီးမှထင်တယ်ဟင်ဒီမှာလာလုံးတဲ့ဘာတို့ဥပ္ပန်ဆိုကြီးတို့ဆိုရင်တစောင်းမုံလားကြီးကစားတာထင်တယ်ဟုတ်တယ်နော်ခင်ဗျားနဲ့ကျုံနဲ့တွေ့တာတစောင်းမုံလားအဖေကြီးညာမဟုတ်ဘူးလားဗျာခင်ဗျားမောချင်းနေဟင်ဟင်အာတို့တော်တော်ငါတော့ဥကိုကိုဆိုတာကလားကြီးပါဟာ ငါစီဒီပြားတဲ့ကြည့်ပြီးတော့ဟုတ်တယ်ဒါဗလီဆောက်တဲ့ဟာတွေနဲ့တော့လူတွေကလည်းဗလီပုံနေကြီးတယ်ပဲဟိုဟိုဟာဆိုရင်ကြီးလေကျုပ်ကတစောင်းမုံလာပြင်းနေကနှစ်ပတ်လည်းနေဆိုပြီးတော့အဲ့ဒီဘာတော့ဦးစိုးဝင်းနိုင်ကြီးရိုက်ထားတဲ့စီဒီပြားကြီးဟိုခင်ဗျားတို့အဖေနေညာကကျုပ်စီဒီလာလာယူတဲ့ချိန်ကစပြီးတော့ခင်ဗျားတို့ဒီမှာဒီဟာလောက်ထားတယ်လေဟင်တခါကြီးလာလာပြီးတော့ ဟိုအောက်ကဟိုဆက်လက်ပြားရိုက်တဲ့ဘာညာနဲ့လာလာပြောနေတာလူတော့မမြင်ရဘူးအတန်ပဲကြားရတယ်ဟင်ဒီအပေါ်ဓာတ်ဒီလေအဲ့ဒါတောင်မူလာပြင်းနေရနှစ်ပတ်လည်းနေဆိုကျုပ်ကအဲ့ဒါကြီးထိုင်ကြည့်သေးတာဗျဟင်အာကြည့်အကုန်လုံးအဲ့ဒီတော့ကတော့ကလားတွေကြီးတယ်ကျော်တင်တာဗလီ ဆောက်တယ်ဆောက်ရုံနဲ့ဟုတ်မှမတင်ဘူးလေဗလီကိုတက်တယ်ထင်တာအခုမှတရုတ်တွေဖြစ်ကုန်လားဟဲ့ဟဲ့ဒါတွေဗလီနာတက်သလားဟဲ့ကိုကိုဆိုဟဲ့ဟေးမတက်ပါဘူးဟာမန်းလေးရောက်မှနင်တို့တရုတ်ပြန်ဖြစ်တာဟဲ့ဒီဒီတော့ကတော့မဲလို့တူလို့ဟဲ့ပုံညာကရိယာဝတ္ထု၁၀ပါးသွားအဲ့တော့တို့ဟိုတစောင်းမုံကနေပြား ဟိုဘာလားဝါဆိုတိတယ်နော်ဝါဆိုတိလောက်ခဲ့တဲ့ကောင်းမှုရဲ့အဆောင်အုံမှာဒီဆယ်ချက်နဲ့ပြည့်စုံမှာဖြစ်တာဟုတ်လားဒီဆယ်ချက်ပါမပါပါပါဝေခင်ဗျာပါပါဗျာဟင်အဲ့ဒါကိုပုံညာကရိယာဝတ္ထုဆယ်ပါလို့သုံးတာကမမီဗျာကင်းဒီအိုးများလူအိုးလူများမော်လိုက်တာဗျာ ဦးဟန်ဇော်ကြီးတို့ကခမားတို့လုပ်ခဲ့တဲ့တစောင်းမုံလာပြီးကစပြီးတော့ဝါဇိုတီလုပ်ခဲ့တဲ့ဝေယဝိစာကိုအာရုံပြုမှာနော်ဟုတ်နော်ပညာရောလက်သမားရောလေဦးစိုးကြီးတို့အုပ်စုရောဟိုဘက်ကဦးလာထုံရင်တို့အုပ်စုဦးလာမျိုးကြီးတို့အုပ်စုကလည်းအဲဒီတုန်းကငွေကြီးပြည်စည်းခင်ဗျားတို့ဆွန့်လို့ထားတာကနေပြီးတော့ ဒီကနေ့ကျွေးမဲ့စီထိအခုလှူမဲ့စီထိကျွေးမဲ့စီထိအာရုံပြုနော်လှူပြီးရောမလှူပါသေးတာရောအဲ့ဒါတွေ့နော်အဲ့တော့ဒုက္ခနာတန်ခါတာဆိုရင်အဲခမားတို့ပြောတာဟုတ်နော်ခုနကဘုရားနဲ့အယူတူအကျင့်တူအဲ့ဒါဒီပေါင်းစုထားတာတန်ခါအဲ့တော့တန်ခါတာဒီမှာဆိုရင် အချင်းချင်းပြန်လာပေါ့ဗျာအဲ့ဒီဘုရားနဲ့အယူတူတူတွေအတွက်ကိုတို့လှူတယ်လို့သဘောထားရမယ်နော် ဟုတ်ကလားကဲလိုက်ဆိုကြစို့ဗန္တိဗန္တိသံပါရာသံပါရာဘုဒ္ဓဘုဒ္ဓဒုက္ခတောဒုက္ခတောမောသနာထာယမောသနာထာယနိဗ္ဗာနတနိဗ္ဗာနတတိစိကရိယာယတိစိကရိယာယဣမံဣမံဓာတပဓာတပဒါနံဒါနံ Buddha Buddha tak Tangkata Tangkata Dima Dima Tangkata Tangkata Dima Dima Tangkata Tangkata Dima Dima Pandi Pandi Simbriya Simbriya dibido Meyang di တပြည့်တော်ဘုရားတပြည့်တော်တပြည့်တော်မတို့သည်တပြည့်တော်မတို့သည်သံဃာနာသံဃာ ဘုရားဒုက္ခတောဒုက္ခတောဆင်းရဲအာလုံးမှာဆင်းရဲအာလုံးမှာမောသနာထာယမောသနာထာယဘုမြောက်ယံဘုမြောက်ယံဘုမာဘုမာဣမံဣမံဓာတပဓာတပဒါနံဒါနံလူ ကယ်ပြီးလူကယ်ပြီးလူစေလူစေဖြစ်တော်ဖြစ်တော်ဤဒါနကုသိုလ်ကိုဤဒါနကုသိုလ်ကိုဤမံဤမံဒါတပဒါတပဒါနံဒါနံဤပြုလုပ်ပြီးဤပြုလုပ်ပြီးဤပြုလုပ်စေဤပြုလုပ်စေဝိယဝိသဝိယဝိသကုသိုလ်ကိုကုသိုလ်ကိုဘုရား တဗုဒ္ဓပပုက္ခတဘုရားအမှုရှိသောဘုရားအမှုရှိသောသံဃာတသံဃာတသာသနာ့နွယ်ဝင်သာသနာ့နွယ်ဝင်လူတော်စင်လူတော်စင်အပေါင်းအားအပေါင်းအားဒီမဒီမဆက်ကဆက်ကလူတန်းပါကိုဤလူတန်းပါကိုဤရှင်ဘုရားရှင်ဘုရားဒါလှူလိုက်တာနော်ဟိုကျောင်းတကာကျောင်းမများပဲကပြည်စည်းတို့ဘာတို့ပေါ့ဗျာခမရတို့ပဲကဝေယဝိစာတွေနော် ကိုပြုတ်လုခဲ့ဘူးလားဒီရှိသလိုပြုတ်လုဆဲရှိတာဒီနော်အဲ့တော့တို့ဆူတောင်းမှာနော်ဟုတ်နော်ဥဟာဇောကြီးကဆူတောင်းရင်ခမရတို့ပြောလေပြောထားကြည့်တဲ့ဣဒာမေပုံညာအာတဝခယဝံဟောတုဒါတော့ရနေကြမဟုတ်ဘူးလားအဲ့ဒါနဲ့အဲတို့ဒီကကိုလှုပ်ထားနေဘယ်လိုဆိုင်တယ်လဲလို့ခမရတို့မင်းစီရရှိတာပဲဒါသားတော့လူတိုင်းပြောနေကြပဲလေအာသောခယဝံဟောတုကတော့ အာသုံးဝဆိုတာယူစည်းကြောင်းကိုပြောတာယူစည်းကြောင်းတို့မြည်သည်ဥပမာပြရေစည်းကြောင်းတစ်ခုတွေ့မှာပေါ့အဲ့ဒါယူစည်းတာမဟုတ်ဘူးလားအဲ့ဒီရေစည်းကြောင်းကအဲအနှိမ်ကနေအမြင့်ကိုစီးတာလားအမြင့်ကနေအနှိမ်စီးတာလားအေးယူစည်းကြောင်းတို့မြည်သည်တို့လဲဟိုဓာရီဓာရီဘယင်ဘလောက်ဖြစ်ခဲ့ပုံမှန်မှမသိတာဟင်အဲ့ဒီအနေမာနအကြောင်းຢာခအကြောင်းကိုတဖြည်းဖြည်းနဲ့ယူစည်းလာတာကို ဘာတော့ပြန်လုံနေရတယ်အရင်တော့ကတန်လေးရဲ့ခုပါတယ်တန်လေးတန်လေးအဖေလို့ဖြစ်သွားတော့ဟင်အရင်ဘုံကတော့ကတော့ဥဟာဆိုရင်တန်လေးရဲ့ကြီးနေမှာပေါ့အခုတော့ဘာတော့အဘာဖြစ်သွားတာတော့ညင်ညာကနှိမ့်လာတာနော်ညင်ညာကနှိမ့်လာတာဟင်ဒီညင်ညာကနှိမ့်လာတာဒီတဲ့ဒီခင်ဗျားတို့နှိမ့်သွားရင်အောင်ပြန်တော့ အောင်ရောက်ပေါ်မှာနော်အဲ့လောက်ထိခင်ဗျားတို့စီးကျင်သလားစီးကျင်ပါဘူးအဲ့ဟိုလောကလောဘလားကြောင်းမာလားဘယ်လိုကြီးများလုပ်လိုက်ပါလဲတော့ဒီကြောင်းမာနေတော့အေးဟေးကာမအာဒဝါကာမကအလိုအာဒဝါကယူစီတာခမရတို့တို့လိုချင်တာဟောဘယ်ချိန်များရတော့ ရရပါဘူးဗျာအဲ့ဒီလူချင်းစိတ်အားကြီးလိုက် သွားမလို့အောင်ထိကာမတဝါကိုခင်ဗျားတို့ဆိုယုံတာဆိုနေတာဟုတ်နော်ကျွတ်တို့လူချင်းစိတ်ကဘယ်ချိန်မှနာတော့နာပါဘူးဇီးရဲများဖြတ်မသွားရတော့ဇီးရဲဖြတ်သွားရတော့မလို့ချင်တော့ဘာများရှိတော့အဲ့ဒီတိုင်းသာငန်းငန်းတဲ့တန်းတန်းဆိုဖြစ်သွားရင်သွားမနော် သွားမှနော်ဘဝအာတဝဆိုတာဖြစ်စဉ်ရဲ့ယူစည်းကြောင်းလေဘဝဆိုတာအဲ့ဒီဥပမာမဲ့ဟိုဓမင်းစားနေဓမင်းစားနေတဲ့ဖြစ်စဉ်တစ်ခုဟာဓမင်းစားတဲ့ဘဝပဲလေလက်သမားလို့ရင်လက်သမားလုပ်နေတဲ့ဖြစ်စဉ်တစ်ခုဟာအဲ့ဒါဘဝပဲလေဘဝဆိုတာဖြစ်စဉ်ကိုပြောတာလက်သမားလုပ်နေတဲ့ချိန်ဗျာလုပ်နေတဲ့ချိန်အဲ့ဒါဖြစ်စဉ်တွေပဲမဟုတ်လားအဲ့ဒါကိုဘဝပြောတာအဲ့တော့ဒီကာမအာယုကိုခံစားနေတဲ့ဖြစ်စဉ်ကို ဘဝသွားခေါ်တာလေဟုတ်နော်ကာမအာယုခံစားနေတဲ့ဖြစ်စဉ်ကိုအဲ့ဒါကိုဘဝသွားသုံးတာဟုတ်ကလားဗျအဲ့တော့ခမည်းတော်ကမန်းလေးကခံစားခွင့်ခံစားလိုက်တဲ့အာယုန်တွေကိုဖြတ်တောက်ပြီးဒီမှာလာတော့ရတာမဟုတ်ဘူးလားအဲ့ဒါကာမကာမတော့ဖြတ်တောက်တာမဟုတ်ဘူးလားအဲ့ဒီခံစားဖို့ခံစားခွင့်ရမယ့်ဟာတွေကို မခံစားဘဲနဲ့ ခမရတို့ဒီကိုလာတာဟောဘဝအတော်ဖြတ်တောက်တာမဟုတ်ဘူးလားမြင်ကောမြင်သလားခမရတို့မြင်ပါဘူးကြည့်ရမှာဗျာကျို့တို့ကတော့ဟိုဘုန်းကြီးကတော့ထုံးစံအတိုင်းခေါင်းရင်းကနေပြီးတော့အေးဒါမေးဘုံညာအာတော့ခရနဲ့လုံးလိုက်ပါပဲလေခင်ဗျားတို့ကလည်းလိုက်ဆိုမှာပဲလေတို့တော့ဘာကြောင့်ဒါဒီစုကိုတောင်းနေလဲဆိုတော့ခင်ဗျားတို့သိသိနာပဲဟင်အဲပြီးတော့ခင်ဗျားတို့ကိုယ်လည်းစိညာဖြစ်နေမှာ ဟင်ငါဒီလိုကိုကျိုးစုံပြီးတော့အဲခုနကဟိုကြောင်းတကာကြောင်းမှများကြတော့လေဒီငွေလေးနဲ့သူတို့ဒါတော့ရှားတော့ကတောင်လူကျင်စိမ့်နဲ့ရှားထားတာမဟုတ်ဘူးလားဗျအဲ့ဒါလေးကိုဒီကောင်းမှုကုသိုလ်ကိုလူကျင်တဲ့အတွက်ကိုအဲ့ဒီငွေကိုဆုံးလုံးတဲ့ကာမအတော်မဖြစ်နိုင်မရှိဘူးလားရှိပါဘူးအဲ့ဒီငွေကင်ပြီးခံစားရမယ့်ဘဝဖြစ်စဉ်ကိုဆုံးလုံးရတဲ့ဘဝတော်ဟော ဖြစ်ပါတယ်ရှိနေတာပဲသူပဲခင်ဗျားတို့ပဲလည်းရှိနေတာပဲအဲ့တော့ဤဓာမေပုံညာအာသဝခရံဆိုရင်ခင်ဗျားတို့ကငါဓာတိဆုံးလို့တာခင်ဗျားကိုကိုယ်တိုင်မြင်လေကျုပ်ရှိကဆိုတိုင်းနောက်ကလိုက်မဆိုနဲ့လေဟင်ဟင်ဒိဋ္ဌာသောကလည်းအဲကျောင်းတကာကျောင်းမတို့ကျတော့ဒါငါငွေกว่าဒါငါပစ္စည်းกว่าနဲ့ဟုတ်ဗျာပြောတော့လာငါငါဝင်ငါပစ္စည်းဖြစ်တာ ခုသုံးတော့ဘူတော်ကြီးရသုံးတော့ကငါငွေဟုတ်လို့လားအဲ့ဒါဒိဋ္ဌိလေလေဟင်တို့ဒီဘက်ကဥပယံဥလသမားတို့ကဟောငါလောက်ထားกว่าငါလောက်ထားกว่า ਨੇ ငါလောက်ရင်ငါထိုင်ရမှာပေါ့ဒီကြောထိုင်ရလို့လားဟုတ်ဘယ်မလို့မောင်တို့ဒိဋ္ဌိကဟင်အဲ့ဒါဒိဋ္ဌာသွားပဲလေဟင်ငါယူမောင်တို့ဖယ်လိုက်တော့ နာသွဲကြီးသွားရင်သွားမယ်အောက်ထိစီးမယ်အောက်ထိမနေဘူးနော်ဒီအောက်ထိစီးမှာဒီမောင်တို့ဒီလောက်နဲ့တော့ဗလားအောက်ထိစင်းနေတာလားမစင်းရင်တောက်အောင်လုပ်တော့လေဟင်အဝိဇ္ဇာတဝါကတော့ဟိုတတိမရှိရင်အဝိဇ္ဇာပဲကွယ်ဟုတ်နော်အဝိဇ္ဇာတဝါတွေပဲကွယ်ပြီးခုနတို့ပညာတိတိမှန်သမျှဒါကကျက်ဟိဒါကဝဲဟိဆိုတာဒါအဝိဇ္ဇာတိတိပဲကွယ် ဟင်မောင်တို့ဗမာတွေကဒါကိုကြက်ပြောတာအဲ့ဒါကြီးဂိုင်ပြီးတရုတ်ပြည်သွားပြီးရင်မောင်တို့လူပြောမှာလားအဲကလားပြည်သွားပြီးဒါပါတော့ဆိုရင်မောကြက်လူပြောမှာလားအဲကြက်ဆိုတာအဲ့ဒါအဝိဇ္ဇာတိခေါ်တယ်ပညာတိမှန်တယ်များအဝိဇ္ဇာတိပဲဟုတ်နော်ခင်ဗျားတို့ကျတို့ကအဝိဇ္ဇာတိနဲ့ပဲသိထားတာလေပညာတိမှန်တယ်များအဝိဇ္ဇာတိကိုဗျဟုတ်ကလားဗျဟင်အဲ့တော့တို့ကဒီမှာလာလို့တယ် လုံနေတဲ့အချိန်မှာငါမိသားစုငါအိမ်ငါအရာဒါအဝိဇ္ဇာသီးလေးမဟုတ်လားဟုတ်နော်အဲ့ဒါဒီကိုခင်ဗျားတို့ထားခဲ့ရတာမဟုတ်လားဒီလားလို့တော့အဲ့ဒါအဝိဇ္ဇာဟိုဝါကြီးကိုစီရောစီချောင်းကြီးကိုဖြတ်ပစ်တာဟင်ဥမာစောကြီးဘယ်နှလားဖြတ်ရတော့ဟင်လေးငါလားလောက်ဖြတ်ပြတ်တော့ပြီဘို့တော့ဆက်ရင်ဆင်းသွားမယ်ခင်ဗျာ ဟင်ခမဆင်းညင်သလားမဆင်းညင်ဖြတ်လိုက်တော့ပြအပြီးဟင်ဒီငါပိတ်ခရကျုပ်တော်ဝင်ယူတယ်ဘယ်နဲ့တော့ဘာဆိုဟင်အဲ့တော့ဣဒာမေဘုံညာအာတဝကရာဟွာဟောတုဆိုအဲ့ဒါမြင်အောင်ကြည့်နော်မြင်အခုတို့ပြောတာဆိုသဘောပေါက်လားဟင်အာတဝဆိုယူစည်းချောင်းကိုပြောတာအဲ့တော့အဲ့ဒီယူစည်းချောင်းအတွက်ကိုတို့ဒီဟိုပယံကလည်း ခုန9လ6လဖြတ်ခဲ့ပြီမဟုတ်လားဗျပေဟောလက်သမားကလည်းဖြတ်ခဲ့ပြီမဟုတ်လားဗျတို့เจ้าတကာเจ้าမများလည်းစီစုမဲ့ဆိုကုန်ဖြတ်ရတာဗျအဲဒီဒီတဲ့ဘလောက်ထိုးရမှမသိဘူးနင်းကဲ့ထားတာကြီးကုန်ပြီထင်တာပဲဟင်နည်းနည်းတို့เจ้าမကဲ့ထားတာလေးကြောင့်လေးလားဟုတ်ကလားအေးအေးအဲ့တော့အဲ့ဒီတို့ဆုံးလို့ခဲ့ရတဲ့၄ခုကို အာယုံပြုတ်ပြီးမှဟောဒီအေရာမေပုံညာအသဝခရာမဆိုပါကျိုးဆိုတဲ့ခင်ဗျားတို့လိုက်မဆိုနဲ့မှတ်မိနော်ကဲဆိုတော့ညာဆို ဤဓမ္မေပုံညာဤဓမ္မေပုံညာအာတဝေခယအာတဝေခယဝါဟောတုဝါဟောတုအရှင်ဘုရားအရှင်ဘုရားဘုရားတပည့်တော်ဤဘုရားတပည့်တော်ဤဤဒါနကုသိုလ်သည်ဤဒါနကုသိုလ်ဤဘုရားတပည့်တော်ဤဘုရားတပည့်တော်ဤဝိယဝိသကုသိုလ်သည်ဝိယဝိသကုသိုလ်ဤ တရားအာမောတရားပါတုဤနေပါတုဤကိုမြာကိုမြာကိုညောင်းဖြစ်သောကိုညောင်းဖြစ်သောမဲ့ဖို့ဤမဲ့ဖို့ဤအထောက်အပံ့အထောက်အပံ့ဖြစ်ပါစေတာဖြစ်ပါစေတာအရှင်ဘုရားအရှင်ဘုရားတို့အပြန်အလံဟိုအမြဝီ၍အပြန်အလံဘာလို့ခေါ်ရမလဲနော်ကဲဆိုကြအောင်စို့ ဣဒံနောဣဒံနောပုညပါကံပုညပါကံတပ္ပတတနာတပ္ပတတနာဒီမာဒီမာအရှင်ဘုရားအရှင်ဘုရားဘုရားတပိတော်ဘုရားတပိတော်တပိ မာတို့ဤဤတော်မာတို့ဤပြုခဲ့ဘူးသောပြုခဲ့ဘူးသောပြုစေပြုစေဒါနာကုသိုလ်သည်ဒါနာကုသိုလ်သည်ပြုခဲ့ဘူးသောပြုခဲ့ဘူးသောပြုစေပြုစေဝိယဝိသကုသိုလ်ကိုဝိယဝိသကုသိုလ်ကို30တဖုံ30တဖုံလေကုံသောလေကုံသောဝိနိယဝိနိယဒုခိတာဒုခိတာဒုခိတာဒုခိတာတတဝါတတဝါပေါင်း သဘောမှာမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အာလုံးအာလုံးကြာကြာကြာအမြတ်အမြတ်အမြတ်